ခန်းကြီး9အငယ်1မှ30ရှုရီရှင်ပြင်ဘိုလ်ချုပ်မင်းနေမန်သည်မိမိသခင်ထံမှ မျက်နာရသောသူဘုံကြီးသောသူဖြစ်၏အကြောင်းမူကားရှုရီပြည်သည် ထိုသူအားဖြင့်အောင်ရသောအခွင့်ကိုသာရဖျားပေးတော်မူပြီးထိုသူသည်ခွန်အားကြီးသောစစ်သူရဲ့ဖြစ်၏တို့ရတွင် နူနာဆွဲ၏ရှုရီလူတို့သည် အလိုလျောက်တပ်ဖွဲ့၍ခြီးတွားစဉ်တွင် ဣသရေလပြည်မှဖမ်းခဲ့သောမိန်းမငယ်တယောက်သည် နေမန်၏မယားထံ၌ကျွန်ခံရ၏။ထိုကျွန်မကလည်း၊ကျွန်မသခင်သည်ရှမာရိမြို့၌ရှိသော ပရောဖက်ထံသို့ ရောက်ပါစေသော။ထို ပရောဖက်သည်သခင်၌စွဲသော နူနာကိုပျောက်စေလိမ့်မည်ဟုမိမိသခင်မအားဆို၏။နေမန်သည်မိမိအရှင်ထံသို့ဝင်၍ဣသရေလအမျိုးမိန်းမငယ်စကားကိုပြန်လျှောက်၏။ရှုရိရှင်ဘုရင်ကလည်း၊သွားလော့။သွားလော့ ဣသရေလရှင်မြန်ထံသို့ စာပေးလိုက်မည်ဟုအမိန့်တော်အတိုင်းနေမန်သည်ငွေအခွက်တရာရွှေအခွက်60အဝတ်ဆယ်စုံကိုယူသွား၍ဣသရေလရှင်မြန်ထံသို့မိမိအရှင်ဤစာကိုတွင်းလေ၏စာ၌ပါသောအချက်ဟုမူကားကိုတော်သည်ငါ့ကျွန်နေမန်ဤနူနာကိုပျောက်စေခြင်းဟာ သူ့ကိုဤစာနှင့်အတူငါစေလွှတ်သည်ဟုပါသတည်း။ဣသရေလရှင်ဘုရင်သည်ထိုစာကိုကြည့်ပြီးမှ၊မိမိအဝတ်ကိုဆုတ်၍၊ငါသည်အသက်ပေးပိုင်၊နှုတ်ပိုင်သောဘုရားဖြစ်သောကြောင့်၊ဤသူသည်လူနူကိုချမ်းသာပေးစေခြင်းငှါငါ့ထံသို့စေလွှတ်သလော။ကြည့်ကြလော။ဤသူသည်ငါ့ကိုအဘယ်မျှလောက်ရန်ရှာချင်သည်ကိုကြည့်ကြလော့ဟုဆို၏။ဣသရေလရှင်ဘုရင်သည်မိမိအဝတ်ကိုဆုတ်သည်ဟုဘုရားသခင်၏လူဧလိရှဲသည်ကြားလျှင်၊ ကိုယ်တော်သည်အဘယ်ကြောင့်အဝတ်ကိုဆုတ်သနည်း။ထိုသူသည်ငါ့ထံသို့လာပါလေစေ။ဣသရေလပြည်၌ပရောဖက်ရှိသည်ကိုသိလိမ့်မည်ဟု ရှင်ဘုရင်ကိုမှာလိုက်လေ၏။ထိုကြောင့်၊နေမန်သည်မြင်းရထားကိုစီးသွား၍ဧလိရှဲအိမ်ရှေ့မှာရပ်နေ၏။ဧလိရှဲက၊သင်သည်သွား၍ယော်ဒန်မြစ်၌ခုနစ်ကြိမ်တိုင်အောင်ရေချိုးလော့။အသားပြောင်း၍သန့်ရှင်းလိမ့်မည်ဟု လူကိုစေလွှတ်၍ပြောစေ၏။ အငယ်7မှ19နေမန်ကလည်းအကယ်၍ပရောဖက်တီထွက်လာမည်ငါအနားမှရက်လျက်မိမိဖျားသခင်သာရဖျား၏နာမကို ခေါ်၍မိမိလက်နှင့်သုံးသက်သဖြင့်နူနာကိုပျောက်စေမည်ဟုငါထင်၏ဓမ္မသက်ပြည်၌အာဗနာမြင့်ဖာဖာမြစ်တို့သည်ဤတွေလမြင့်အလုံးစုံထက်သာ၍ကောင်းသည်မဟုတ်လော ထိုမြင့်၌ငါရေချိုး၍မတန်ရှင်းရသလိုဟုဆိုလျက်အမျက်ထွက်၍ပြန်သွား၏ ကျွန်တို့သည် ချင်းလာ၍အဖခက်သောအမှုကိုပြုရမည်ဟုပရောဖက်စီရင်လျင်ပြုတော်မူမည်မဟုတ်လော ရေချိုး၍သာတန်ရှင်းခြင်းသို့ရောက်လော့ဟုစီရင်လျင်အဘယ်မြတ်လောက်သာ၍ပြုတော်မူသင့်ပါသည်တကားဟုလျှောက်ကြသောနေမန်သည်တွား၍ဘုရားသခင်၏လူစီရင်သည့်အတိုင်းယော်ဒန်မြစ်၌ကိုကိုခုနှစ်ကြိမ်နှစ်သဖြင့်သူ၏အသားသည် သူငယ်၏အသားကဲ့သို့ပြောင်း၍ တန်ရှင်းခြင်းတို့ရောက်၏တို့ပြီးမှလိုက်တော်သူအပေါင်းတို့နှင့်တကွဘုရားသခင်၏လူထံသို့ပြန်လာ၍သူရှိ၌ရက်လျက်ဣဒေလပြည်မှတပါအဘယ်ပြည်၌မျှဘုရားသခင်မရှိသည်ကိုယခုအကျွန်ုပ်သိပါ၏တို့ဖြစ်၍ကိုရောဤကျွန်လှူသော အလှူလက်ဆောင်ကို ခံယူတော်မူပါဟုတောင်းလျှောက်လေ၏။ဧလိရှဲကလည်းငါကိုးကွယ်သောဒါဝရဖျားအသက်ရှင်တော်မူသည့်အတိုင်းမခံမယူရဟုဆိုလျင် ခံယူစေခြင်းဟံတဖန်တိုက်တွန်းတော်လဲညင်းပယ်လျက်နေ၏။နေမန်ကလည်းတို့ဖြစ်လျင်ကိုရော့ကျွန်သည်မြဲနှစီးနှင့်တင်၍မြေအနှဲငယ်ကိုယူပြရစေ။ကိုရော့ကျွန်သည်မိရှုရရစ်အဆရှိသောအဘယ်ရစ်ကိုမျှ ထာဝရဘုရားမှတပါအခြားသောဘုရားအားနောက်တဖန်မပူဇော်ပါအငယ်၁၈မှ29သို့တော်လည်းအကျွန်ုပ်သည်ကိုးကွယ်အံ့ဟု ရေမုန်ဘုရားဤကျောင်းသို့သွား၍အကျွန်ုပ်ကိုမိလျက်ရေမုန်ကျောင်း၌ကိုကိုညှတ်သောအခါအကျွန်ုပ်ကိုယ်သည်လည်းညှို့လျင်သာရဘုရားသည်ကိုရောကျွန်ကိုအပြစ် လွတ်တော်မူပါစေသောဟု ဆိုလျင်ဧလိရှဲကငြိမ်ဝတ်စွာတော်လို့ဟုဆို၏နေမန်သည်တွား၍အဝေးသို့မရောက်မီဘုရားသခင်လူဧလိရှဲ၏ကျွန်ဂေဟာစီကဤရှုရီလူ နေမန်ဆောင်ခဲ့သောဥစ္စာကိုငါသခင်သည်မခံမယူသူကိုအလွန်တနာပြီးဒါရဖျားအသက်ရှင်တော်မူသည့်အတိုင်းသူနောက်သို့ငါလက်၍သုံးတစ်ခုကို ယူမိဟု အကြံရှိလျက်နေမနောက်သို့ လိုက်လေ၏ လိုက်ကြောင်းကိုနေမန်သည်မြင်လျင်ကြိုးဆူအံ့သောငါယထာမှဆင်း၍ရှိသည်မြကောင်းသလိုဟု မေးတော်ဂေယာစီကကောင်းပါ၏ယခုတွင်ပရောဖက်အမျိုးသားလူလင်နှစ်ယောက်သည်အေဖရင်တောင်မှရောက်လာပြီးငွေအခွက်30နှင့် အဝတ်နှစ်စုံကို သူတို့အဖို့ပေးပါလောဟု တောင်းစီခြင်းဟာကျွန်တော်သခင်သည် ကျွန်တော်ကိုဆေလွတ်ပါပြီဟုဆိုလျင်နေမန်က အခွက်20ကိုမငင်းယူပါလောဟု တိုက်တွန်းလျက်ငွေအခွက်20ကိုအိမ်နှလုံးနှင့်အဝတ်နှစုံနှင့်တကွစီး၍မိမိကျွန်နှစ်ယောက်အပေါ်မှတင်သဖြင့်သူတို့သည်ဂေဟာစီရှိ၌ထမ်းသွားရ၏မြို့ရိုးသို့ရောက်သောအခါထိုဥစ္စာကိုဂေဟာစီသည်ယူ၍အိမ်၌တူထားသဖြင့်ထမ်းသောသူတို့ကိုလွှတ်လိုက်ပြီးမှကိုယ်တိုင်ဝင်၍မိမိသခင်ရှိ၌ရပ်နေ၏အေလိရှဲကလည်းဂေဟာစီအဘယ်အရတ်သို့တွားပြီးတနည်းဟုမေးလျင် ကိုတော့ကျွန်သည်အဘယ်ရက်ကိုမျှမတော်ပါဟု ပြန်ပြောတော့အေလိရှဲကထိုလူသည်တင့်ကိုကြိုးဆူအံ့သောငါယထာပေါ်မှလှဲ့သောအခါငါစိတ်ဝိညာဉ်သည်တင်းနှင့်အတူမလိုက်သလိုငွေကိုခံယူခြင်းရှိသလိုအဝတ်တန်လွင်ဥယင်စပြည့်ဥယင်တိုးနွားကျွန်ယောက်ျားကျွန်မိန်းမကိုတင်းယူခြင်းရှိသလို သို့ဖြစ်၍နေမန်ဤနူနာသည်တင်၌၎င်းတင်ဤသားမြေ၌၎င်းအစဉ်အမြဲဆွဲစေဟု ဆိုသည့်အတိုင်းဂေယာစီသည်နူနာဆွဲ၍မိုးပွင့်ကဲ့သို့ဖြူလျက်သခင်ထံမှထွက်သွား၏